အခန်းကြီး9အငယ်1မှ12အိုထာဝရဘုရားအကျွန်ုပ်၏စကားကိုနားထောင်တော်မူ၍အကျွန်ုပ်မြည်တမ်းခြင်းကိုဆင်ခြင်တော်မူပါအကျွန်ုပ်၏ရှင်ဘုရင်အကျွန်ုပ်၏ဖျားအကျွန်ုပ်သည် ကိုရော့ကိုဆုတောင်းသည်ဖြစ်၍အကျွန်ုပ်အော်ဟစ်သောအတန်ကို နားထောင်တော်မူပါ။အိုထာဝရဘုရားနာနဲ့အခါအကျွန်ုပ်စကားတန်ကို ကြားတော်မူရပါ၏။နာနဲ့အခါကိုရော့ကို မျက်မှောက်ပြု၍မျှော်လင့်ပါမည်။ ကိုတော်သည်မတရားသောအမှုကိုနှစ်သက်သောဖျားမဟုတ်သို့သောသူကိုလက်ခံတော်မမူမိုက်သောသူသည်အထံတော်သို့မဝင်ရမတရားသဖြင့်ပြုသောသူအပေါင်းတို့ကိုမုန်းတော်မူ၏မှုသာစကားပြောသောသူတို့ကိုဖျက်ဆီးတော်မူ၏လူအသက်ကိုတတ်တတ်သောသူနှင့်လှည့်စားသောသူတို့ကိုထာဝရဘုရားဆက်ဆုပ်ယွန်ရှာတော်မူ၏အကျွန်ုပ်မူကားများစွာသောခြေဆုတော်ကိုခံစားရသဖြင့်အိမ်တော်သို့ရောက် ကိုရောကိုကြောက်ရွံ့သောစိတ်နှင့်တန်ရှင်းသောဗိမာန်တော်တွင် ကိုးကွယ်ပါလိမ့်မည်။အိုထာဝရဘုရားအကျွန်ုပ်၏ရန်သူတို့ကြောင့်အကျွန်ုပ်ကိုတရားတော်လမ်းတဲသို့ပို့ဆောင်တော်မူပါ။ကိုရော၏လမ်းကို အကျွန်ုပ်ရှေ့မှ ဖြောင့်စေတော်မူပါ။သူတို့၏နှုတ်တွင်တစ္ဆာမရှိပါ။သူတို့နှလုံးသည်အလွန်ဆိုးဝါး၏။သူတို့၏လေချောင်းသည်ဖွင့်ထားသောတင်းကျင်းတွင် ဖြစ်ပါ၏။သူတို့သည်ရှာနှင့်ချော့မို့တတ်ပါ၏ ။အိုဖျားသခင်သူတို့အပေါ်မှာအပြစ်ရောက်စေတော်မူပါ။မိမိတို့အကြံစီ အားဖြင့်လဲချပါစေသော။ကိုရော့ကိုပုံကန်သောသူဖြစ်၍ပြမှားသောအပြစ်များသောကြောင့်သူတို့ကိုနှင်ထုတ်တော်မူပါ။ကိုရော့ကိုကိုးစားသောသူတို့မူကားဝမ်းမြောက်ကြပါစေသော။ဆောင်းလျှောက်တော်မူခြင်းကိုခံရ၍ဝမ်းမြောက်သည်နှင့်ကြွေးကြော်ကြပါစေသော။နာမတော်ကိုချစ်တော်သူတို့သည်ကိုရော့ကြောင့်ဝမ်းသာရွှင်လန်းခြင်းရှိကြပါစေသော။အိုထာဝရဘုရား ကိုတော်သည်ဖြောင့်မတ်သောသူတို့ကိုကောင်းကြီးပေး၍ကျေးဇူးတော်အားဖြင့်ကွယ်ကာစောင့်မတော်မူလိမ့်သတည်း